ခန်းကြီး22အငယ်1မှ9တပန်းသာရဖျားသည်မောရှေအားမိန်တော်မူသည်ကားအာယုန်နှင့်သူ၏သားတို့သည်ငါ့ဖို့တန်ရှင်းစေသောအရာအဖြစ်တန်ရှင်းသောငါ၏နာမတော်ကိုမရှုတ်မချဘဲဤဒေလအမျိုးသားတို့၏တန်ရှင်းသော အရာများနှင့် ကိုကိုကိုကွာစေရမည်အကြောင်းဆင့်ဆိုလောငါသည်သာရဖျားဖြစ်၏သာရဖျားအဖို့ဤဒေလအမျိုးသားတန်ရှင်းစေသဖြင့် တန်ရှင်းခြင်းရှိသောအရာတို့ကိုကိုမစင်ကြယ်လျက်နှင့်ချင်းကပ်သောယေဘရဟိအမျိုးသားမြည်ဒီကငါထံမှပယ်ရှင်းခြင်းကိုခံရမည်ငါသည်ထာဝရဘုရားဖြစ်၏နူနာရိနာဆွဲသောအာယုန်ဤအမျိုးသားမြည်ဒီကမစင်ကြယ်မီတိုင်အောင်တန်ရှင်းသောအရာကိုမစားရအသေးကောင်နှင့်ဆိုင်၍မတန်ရှင်းသောအရာကိုထိတော်သူတုတ်ရည်ထွက်တော်သူညဉ့်ညူးစေ၍ တောတက်သောတရိษံကိုထိသောသူညဉ့်ညူးခြင်းစုံတစ်ခုဆွဲ၍ညဉ့်ညူးသောသူထိုသောသောသူကိုထိသမျှသောသူတို့သည်ညံဥတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည်ကိုကိုရေမချိုးဘဲနေလျင်တန်ရှင်းသောအရာကိုမစားရနေဝင်သောနောက်မှတန်ရှင်းခြင်းသို့ရောက်သည်ဖြစ်၍တန်ရှင်းသောအရာသည် သူတို့စားเสียဖြစ်သောကြောင့်ထိုနောက်မှစားရကြမည်အလိုလိုတည်သောအကောင် သားရဲကပ်၍တေသောအကောင်အားဖြင့်ကိုကိုညင်ညူးစေ၍မစားရငါသည်ထာဝရဘုရားဖြစ်၏ယေဘရဟိတ်တို့သည်ငါပညာတော်ကိုဖျက်သဖြင့်ကိုအပြစ်ကို ခံလျက်မတရားမိအကြောင်းငါပညာတရားကိုစောင့်ရှောက်ရကြမည်ငါထာဝရဘုရားသည်သူတို့ကိုတန့်ရှင်းစေ၏အငယ်30မှ16တပားမျိုးသားသည်တန့်ရှင်းသော အရာကိုမစားရ ယေပရောဟိတ်၌တဲနေသောဧည့်သည်မစားရသူငှားလည်းမစားရယေပရောဟိတ်သည်ကိုငွေနှင့်ဝယ်သောသူသူ၏အိမ်၌မွေးသောသူသည်သူ၏အစာကိုစားရမည်ယေပရောဟိတ်သမီးသည်တပန်းမျိုးသား၏မယားဖြစ်လျင်တန်ရှင်းသော ပူဇော်တကအရာကိုမစားရတို့ရတွင် လင်းသေးသော၎င်းလင်းနှင့်ကွာသော၎င်းသားမရှိဘဲမိမိအဖန့်အိမ်သို့ပြန်၍ငယ်စဉ်အခါနေတကဲ့သို့နေပြန်လျင် အဖအ၏အစာကိုစားရမည်တပန်းမျိုးသားမစားရလူသည်တန်ရှင်းသောအရာကိုမတိဘဲစားမိလျင်စားမိသောအရာ၏အဖိုးနှင့်တကွငါးစုတစုကိုထပ်၍ယေဘရဟိအားပေးရမည်ဣဒရေလအမျိုးသားတို့သည်သာရဖျားအားပူဇော်၍တန်ရှင်းသောအရာတို့ကိုမရှုတ်မချရထိုအရာတို့ကိုစားမိ၍ပြစ်မှားသောအပြစ်ကိုမခံစေရငါသာရဖျားသည်သူတို့ကိုတန်ရှင်းစေသည်ဟု မိန်တော်မူ၏အငယ်16မှ21တဖန်မောရှိအားသာရဖျားကတင်ဒီအာယုန်နှင့်သူ၏သားဣဒရေလအမျိုးသားအပေါင်းတို့အားဆင့်ဆိုရမည်မှာဣဒရေလအမျိုးသားဖြစ်စေဣဒရေလအမျိုး၌တင်းနေသောတပါးမျိုးသားဖြစ်စေတစ္ဆာဂရိရှိ၍ပြုသော ပူဇော်တကာအလိုလိုပြုသော ပူဇော်တကာဒီဟုသော မိရှုရာရစ်ကိုဒါဝရဖျားအား ပူဇော်လိုလျင် စိတ်တော်နှင့် တွေ့ခြင်းဟာအပြစ်မပါသောသူစိတ်နွားအထီးကို ပူဇော်ရမည်အပြစ်ပါသောအကောင်ကိုမပူဇော်ရပူဇော်လျင်စိတ်တော်နှင့်မတွေ့တစ္ဆာဂရိရှိ၍ပြုသော ပူဇော်တကားအလိုလိုပြုသောပူဇော်တကားသူစိတ်နွားကိုဒါဝရဖျားအားရစ်ပူဇော်လိုလျင်စိတ်တော်နှင့် တွေ့ခြင်းဟာစုံလင်ရမည် အငယ်22မှ25အပြစ်တစ်စုံတစ်ခုမျှမရှိရမျက်စိကန်းသောအပြစ်အယိုးချိုးသောအပြစ်အင်္ဂါချို့တဲ့သောအပြစ်မြင်းဖူရှိသောအပြစ်ဝဲနာရနာဆွဲသောအပြစ်တစ်စုံတစ်ခုရှိလျင်သာရဖျားအားမပူဇော်ရရစ်ပလင်ပေါ်မှာသာရဖျားအားမိဖြင့် ပူဇော်တကမပြုရတို့ရတွင်အင်္ဂါပူခြင်း ချို့တဲ့ခြင်းအပြစ်ရှိသောသို့စိတ် နွားကိုအလိုလိုပူဇော်တကာဖို့ပူဇော်ရမည်တစ္ဆာဂရိနှင့်ဆံ၍ပူဇော်လျင် စိတ်တော်နှင့်မတွေ့ကျိတ်နယ်ဆုပ်ပြရာအနာရှိသောအထီးကိုသာရဖျားအားမပူဇော်ရတင်တို့ပြည်၌ထိုတို့သောအကောင်ကိုပူဇော်တက်ကမပြုရထိုတို့သောအကောင်ကိုတပားအမျိုးသားဆက်တော်လဲပြက်သောအပြစ်ပါသောကြောင့်တင်တို့၏ဖျားသခင်ပွဲတော်ဘုမပူဇော်ရပူဇော်လျင်စိတ်တော်နှင့်မတွေ့ဟု မိန်တော်မူ၏အငယ်26မှ33တပန်သာရဖျားသည်မောရှိအားမိန်တော်မူသည်ကားသူစိတ်နွားတို့သည်မွေးဖွားသောအခါခொနည်းရက်အတွင်းတွင်တန်းငယ်ကို အမိနှင့်မကွာစေရအထမနေ့မှစ၍ဒါရဖျားအားမိဖြင့်ပူဇော်တကာဖို့တော်တင့်၏နွားဖြစ်စေတိုးစိတ်ဖြစ်စေတာမိနှံကောင်ကိုတနေ့ချင်းတွင် မတတ်ရ ကျေးဇူးတော်ဝန်ခံရာယဇ်ကိုထာဝရဘုရားအားပူဇော်လိုလျှင်၊စိတ်တော်နှင့် တွေ့ခြင်းငှါပူဇော်လော့။တနေ့ခြင်းတွင်စားရမည်။နက်ဖြန်နေ့တိုင်အောင်မကြွင်းစေရ။ငါသည်ထာဝရဘုရားဖြစ်၏။သင်တို့သည်ငါ့ပညတ်တို့ကိုကျင့်စောင့်ရကြမည်။ငါသည်ထာဝရဘုရားဖြစ်၏။သန့်ရှင်းသောငါ၏နာမတော်ကို မရှုတ်မချရ။ထာဝရဘုရားသန့်ရှင်းတော်မူသည်ဟုဣသရေလအမျိုးသားတို့သည် ထင်မှတ်ရကြမည်ငါသည်တင်တို့၏ဖျားသခင်ဖြစ်ခြင်းငါတင်တို့ကိုအေဂုတုပြည်မှနှုတ်ဆောင်၍တန်ရှင်းစေသောထာဝရဘုရားဖြစ်၏ငါသည်ထာဝရဘုရားဖြစ်သည်ဟု မိန်တော်မူ၏